လူနှုံတွေများသလားလူတော်တွေများသလားအဲ့ဒါသိမ့်စီကသူက philosophy တခုထုတ်တယ်အေးလူနှုံတွေများရင်အဲ့ဒီလူနှုံတွေကငါစီလာကြလိမ့်မယ်နဲတဲ့တော်တဲ့လူတွေကဂေါရမမြတ်စွာဘုရားစီသွားကြလိမ့်မယ်ဒါကြောင့်မင်းစိတ်မပူပါနဲ့ငါစီလူမနှဲပါဘူးပြ သူကတဘာမဟုတ်လားအဲသူ philosophy မှန်တယ်လူနှုံနေငါးစီကြံခဲ့မယ်တဲ့လူတော်တွေကဂေါရမမြတ်စွာဘုရားစီသွားမယ်တဲ့ဒါပေမဲ့လူတော်တွေကနဲပြီးလူနှုံနေများတဲ့အတွက်ငါးစီဘယ်တော့မှလူမနေဘူးတဲ့ဟုတ်လားအဲဒါနဲ့သူမလိုက်ဘူးဘုန်းကြီးကဘာပြောရလဲ အာမထုတ်နဲ့သိယုံသည်ဆိုတဲ့တရားဟာလူဘိန်းသဘောကြအောင်ပြောတာဟုတ်လားဟဲ့လူဘိန်းသဘောကြအောင်ပြောတယ်ဆိုတော့လူများအောင်လားလူနဲ့အောင်လားလူများအောင်ပေါ့ဟုတ်ကလားဒီတော့အဲ့ဒီဥပဒိဏနဲ့ကောလိတာတော့ဆရာကြီးထားခဲ့ပြီးတော့သူတို့တပည့် တယောက်250ရှိတယ်တဲ့အဲဥရောသူတို့တွေကတော့သူတို့နဲ့ပါသွားတယ်လိုက်သွားတယ်သူတို့ကတိုင်းစီဆရာကြီးစီနေရှိနေတဲ့ရှင်မလို့သူတို့မှာတပိခွဲဝေပေးထားတော့အဲ့ဒါရှိသေးတာဟုတ်အဲတပိ250စီနဲ့မြတ်စွာဘုရားစီသွားမြတ်စွာဘုရားစီရောက်တော့မြတ်စွာဘုရားဖူမျောလျှောက်ထားပြီးမြတ်စွာဘုရားတရားဟောတော့သူတို့တပိ900ကအဲ့ဒီနေရာတဲ့ မလေးစင်ဖူလေးစင်ရအရဟတမေညာဖူညာရပြီးယာနာဖြစ်ကုန်ကြဒါပေမဲ့ဆရာကြီးနှစ်ယောက်ကကြာနေတယ်သူတို့ကတော့သောတာပတိမေညာဖူညာနဲ့ပဲပြီးနေတယ်အထက်မြတ်တွေမရအဲဒါအဲ့ဒီဆရာနှစ်ယောက်ကသူတို့တရားအထုတ်ရတယ်အဲ့ဒီနှစ်ယောက်က ဥပဒိဋ္ဌကနောက်ကြတော့အရှင်သာရိပုတ္တရာဆိုတာဖြစ်လာတယ်။ကောလိတကအရှင်မောဂလန်ဆိုတာဖြစ်လာတယ်။သူတို့သိန်းစီအယံမှာနေတုန်းကတော့နာမည်နဲ့ခေါ်တာပေါ့ဥပဒိဋ္ဌကောလိတလို့ခေါ်တယ်။မြတ်စွာဘုရားထံရောက်သူတို့ထေတရားအထောက်ကြတော့ခொနရက်နဲ့ကောလိတအရှင်မောဂလန်ကယဟနာဖြစ်သွားတယ် ဥပဒိဋ္ဌအရှင်သာရိပုတ္တရာကရက်နှစ်ပတ်အာထုံမှရယဟနာဖြစ်တယ်ဒါပေမဲ့လို့ဥပဒိဋ္ဌအရှင်သာရိပုတ္တရာကသူကတရားတွေကိုလုံးစိပတ်စိနဲ့နဲ့နဲ့နဲ့နှိုက်နှိုက်ချွတ်ချွတ်အသေးစိတ်သိတယ်အရှင်မောကလန်ကတော့အဲ့လောက်မသိဘူးကိလေသာငြိမ်းုံမျှပဲသိတယ်ဒါဥပအဲ့ဒီမြတ်စွာဘုရားထံရောက်တဲ့အခါကျတော့ ဥပဒိတ်လို့လည်းမခေါ်ကြဘူးကောလိတလို့လည်းမခေါ်ကြတော့ဘယ်လိုခေါ်လဲလို့ဆိုတော့ဥပဒိတ်ကိုအရှင်သာရိသာရိပုံနေမကြီးရဲ့သားလို့ခေါ်တယ်သာရိပုံနေမရဲ့သားလို့ဒီလိုခေါ်တယ်ကောလိတအရှင်မောဂလန်ကိုတော့မောဂလိပုံသေးပုံနေမရဲ့သားလို့ခေါ်တယ် အဲ့ဒါကြောင့်အရှင်သာရိပုတ္တရာတို့ရှင်မောဂလန်တို့ကိုနာမည်နဲ့မသိကြအောင်နာမည်ကဥပတိတ်တာအရှင်သာရိပုတ္တရာအရှင်မောဂလန်ကကောလိတာဟုတ်ကဲ့လားအဲ့ဒါကတခြားမဟုတ်ဘူးတဘာဝထုံတန်းစင်တာပဲ ဥပဒိတလို့နာမည်ခေါ်တာနဲ့သာရိပုဏ္ဏိမရဲ့သားလို့ခေါ်တာဘယ်ဟာပိုးရင်ကြီးနာမည်ကိုတိုက်ရိုက်ခေါ်လိုက်တာနဲ့အမိတ်သားလို့ခေါ်လိုက်တာဘယ်ဟာရင်ကြီးဟဲ့အဲ့ဒါကြောင့်အဲ့လိုခေါ်တာဘုန်းကြီးတို့မြတ်စွာဘုရားကမြတ်စွာဘုရားရဲ့ငယ်နာမည်ကသိဒ္ဓထလေ တိဋ္ဌထလို့မှမခေါ်ပဲနဲ့ဂေါရမမြတ်စွာဘုရားလို့ခေါ်တယ်မဟုတ်လားတိဋ္ဌဆာဆဆိုတာသူ့ပုဂ္ဂလိကမင်းနာမည်ဂေါရမဆိုရယ်သူရဲ့အနွယ်နာမည်ဂေါရမအနွယ်ရှိတဲ့မြတ်စွာဘုရားဒီလိုအိဗယ်အနွယ်နာမည်နဲ့ခေါ်လိုက်တော့သူရဲ့ငင်နာမည်ခေါ်တော့မရိုင်းဘူးပေါ့ ရင်ကျေးတယ်ယူသေးတယ်ဒါကြောင့်အနွယ်နာမည်နဲ့ဂေါရမမြတ်စွာဘုရားလို့ခေါ်တာအဲ့တော့အဲ့ဒါဟာခေတ်ဆက်ဆက်အစဉ်လာပဲဥပမာဆိုပါတော့မဟာစီရိတ်တာကမဟာစီဆရာတော်ကြီးဘွဲ့သိတဲ့လူအမတန်ရှားတာပေါ့သူငဏမီသိတဲ့လူရှားတယ်ဒီထဲရောသိကြလားသိတာအမတန်ရှားတယ် ဘာလို့ရှားလဲဆိုမခေါ်လို့မဟုတ်လားခေါ်တာဘယ်လိုပဲခေါ်နေလဲမာစီဆရာတော်ပဲခေါ်နေတယ်ဘာကြောင့်မာစီဆရာတော်ခေါ်တာလဲဆိုတော့ဆရာတော်ကြီးရဲ့ရရွာကကြောင်းမှာကရွှေဘိုကရွာကကြောင်းမှာစီကြီးတစ်လုံးရှိတယ်အဲ့ဒီစီကြီးကြောင်းပြီးပြီးအဲ့ဒီကြောင်းကိုမဟာစီကြောင်းလို့ခေါ်တယ်ဆရာတော်ကြီးကအဲ့ဒီမဟာစီကြောင်းတော်မှာ ကိုရင်ဝတ်ယဟန်ဖြစ်ပြီးမှတခြားထွက်ပြီးတော့စာသင်ပြီးတော့တရားကျင့်ပြီးမဟာစီဆရာတော်ဖြစ်လာတာအဲ့တော့သူ့မူရင်းမဟာစီเจ้าကိုအမိပြုပြီးတော့မဟာစီဆရာတော်ဆိုတာဒီရောက်တော့လေမဟာစီဆရာတော်ဖြစ်နေတာဘွဲတော်ကဥသောပနာတဲ့ခိုင်းသွားခေါ်ကြည့်ပါလားဥသောပနာလို့ ဘေးကဝိုင်းရိုက်မှာပေါ့ဆရာတော်ကြီးကိုနင်တလောက်တောင်ယူသေးတန်ရလားလို့မဟုတ်ဘူးလားအေးအဲ့ဒါငယ်နာမယ်ခေါ်လို့ရှိရင်ရိုင်းဆိုင်နဲ့အယူသေးတန်နဲ့ဒါကြောင့်မခေါ်ဘဲနဲ့ကြောင်းနာမယ်ရွာနာမယ်မြတ်စွာဘုရားကြတော့အနွယ်နာမယ်နဲ့ခေါ်တာအနွယ်နာမယ်နဲ့ခေါ်တာအဲဘုန်းကြီးတို့လည်းပဲဘုန်းကြီးတို့ဘွယ် ဘေးကနေအဝေးကလူတွေသိတဲ့လူအမှန်တန်ရှားတာပေါ့ဘယ်လိုပဲသိနေလဲအဲ့လိုပဲသိနေတယ်ဘာကြောင့်လဲဆိုတော့ချမ်းမြေ့ရိပ်သာအကြောင်းပြုပြီးချမ်းမြေ့ဆရာတော်လို့ခေါ်တာဘာကြောင့်များဒီလိုကြီးခေါ်ရတော့ဘွယ်လေးခေါ်ပိုးမကောင်းဘူးလားဟမ်ဘယ်လိုဖြစ်တယ်မယိုသေးရာရိုင်းဆိုင်ရာမရောက်ဘူးလားအေးအဲ့ဒါကြောင့်အဲ့လိုခေါ်တာ အခုလည်းပဲအရှင်သာရိပုတ္တရာအရှင်မောဂလဆိုတာအဲ့ဒီသဘောပဲအရှင်သာရိပုတ္တရာကိုဥပဒိတ်တာလို့ငယ်နာပဲဘယ်သူမှမခေါ်ဘူးအရှင်မောဂလန်ကိုကောလိတလို့ဘယ်သူမှမခေါ်ဘူးမောဂလိပုံနေမရဲ့သားသာရိပုံနေမရဲ့သားအဲ့လိုခေါ်တာအဲ့တော့ခုနဘုန်းကြီးပြောတယ်လေသိသိအရန်နဲ့သိသိကြောင့်နဲ့နေစဉ်ကတော့ဥပဒိတ်တာကောလိတပဲခေါ်နေကြတယ် အခုမြတ်စွာဘုရားတပည့်ဖြစ်ပြီးတော့ကျောင်းတော်ရောက်မှပဲအဲ့ဒီနာမည်တွေပျောက်သွားကြတယ်။ဘာများခြားနာတော့မြတ်စွာဘုရားကျောင်းတော်မှာနာမည်ကိုခေါ်တဲ့ထုံးစံမရှိဘူးနာမည်ခေါ်တဲ့ခေါ်လို့ရှိရင်ရိုင်းဆိုင်နဲ့မယိုသေးဘူးဆိုတော့အယူအဆပြန့်နှံ့မနေဘူးလားအဲသိသိရံရံကြတော့ အဲ့ဒီအယူဆမရှိဘူးလေခေါ်လိုက်ဟေးဥပဒိတလောင်းဟေးအေးကောလိဒဘယ်တော့ဒီလိုမဟုတ်လားအဲ့တော့ဘာထုတော့ဟဲ့ယင်ကြီးဟာဌာနနဲ့ရိုင်းဆိုင်ဟာဌာနကွာခြားတာပေါ့အဲ့တော့ဘာကြောင့်ယင်ကြီးတဲ့ဌာနဘာကြောင့်ရိုင်းဆိုင်တဲ့ဌာနဖြစ်နေတယ်ဆိုတာလဲသိစဉ်းစားစရာလိုသလားလိုပါဘူးဟုတ်ကဲ့လား မလိုပါဘူး။ကဲဘုန်းကြီးကလည်းပဲဒီအကြောင်းမလို့ရောက်သွားဝီရိယပြောရဲနဲ့ရောက်သွားတာမဟုတ်လား။ဟုတ်ကဲ့လား။ဝီရိယပြောရဲနဲ့ရောက်သွားတာအာမထုတ်ပဲနဲ့မရဘူးအထုံးမှသာရတယ်။အာမထုတ်ပဲနဲ့ရတယ်ဆိုလို့ရှိရင်သိမ့်စီကြီးပြောတဲ့လူနှုံတွေကဖြစ်မသွားဘူးလား။ဖြစ်သွားတယ်ဟုတ်ကဲ့လား။ ဒီတော့အဲ့ဒါလို့အထုတ်နိုင်မှုရာအတွက်ချမ်းချမ်းသာသာတင်းအစဉ်ပြေပြေသဗ္ဗယာမြတ်မြတ်တာရနေဖို့ထိုင်ဖို့နေရာဌာနမလိုဘူးလားနေရာဌာနလိုတော့ဗောအဲ့ဒီနေရာဌာနကောင်းတာကိုသဗ္ဗယအာအာဝါဒလို့ခေါ်တယ်သဗ္ဗယအာဝါဒ သင့်လျော်တဲ့နေရာဌာနအဲ့တော့သင့်လျော်တဲ့နေရာဌာနဆိုတာဥပမာဒီချမ်းမြေ့တာမရှိဘူးဆိုလို့ရှိရင်ဒီနေရာမှာတပ်ပရမြင့်မြတ်တာလာအာထုတ်နိုင်မှာမလားအာမထုတ်နိုင်ဘူးဒါကဒီရိတ်တာလိုပဲတခြားရိတ်တာတွေလည်းမရှိဘူးဆိုလို့ရှိရင်ပိုးပြီးတော့တပ်ပရအာဝါဒနဲမသွားဘူးလားအဲတပ်ပရအာဝါဒ နေရာထိုင်ခင်တပ်ပယတင့်နေမြတ်မြတ်မရှိဘူးဆိုလို့ရှိရတော့တရားရဖို့ရမလွယ်ပါဘူးအဲ့ဒါတောင်မှအိုးပိတပ်ပယမျှတဲ့နေရာဆိုတာလည်းရှိသေးတာ哦ဒီနေ့ဒီမှာလာပြီးတော့ရတပတ်လောက်နေတဲ့ဂျပန်သီလရှင်လေးပြန်သွားတယ်ဟိုရင်းကိုမော်ဘီကိုပြန်သွားမော်ဘီမှသူကနေအားထုတ်နေတာမော်ဘီမှသူနည်းနည်း စိတ်စိတ်တကြနေတာနဲ့ဘုန်းကြီးကအဲဒီလားအာထုတ်ဆိုပြီးခေါ်လာတာအခုတော့စိတ်တပြန်တက်သွားပါပြီရှင်းသွားပြီရှင်းသွားတယ်သူဘာကြောင့်ပြန်လဲဆိုလူများလာရင် तू ကမနေတတ်ဘူးတဲ့လူများရင်အဲ तू ကရှုလို့မှတ်လို့တမာရိမရဘူးပြီးတော့စိတ်ကလည်းကြောက်ကြောက်လာတယ်တဲ့လူနဲမှာ तू ကမှတ်လို့ရတယ်တဲ့စိတ်အဲ့ဒီခါမှာကြောက်စိတ်ကလည်းမရှိတာတဲ့ မော်ဘီကတော့လူလဲနေတယ်နေရာကကျဲတယ်မဟုတ်လားနေရာကကျဲတော့ကိုယ်အဆောင်နဲ့ကိုယ်နေမဲ့ဆိုမြင်းတောင်မမြင်ရဘူးဘယ်သူမှမဟုတ်ဘူးလားအဲ့ဒါကြောင့် तू အဲ့ဒီပဲပြန်မရစေဆိုပြန်သွားတာလူလိုက်လို့ပေါ့အဲ့လိုပုံကိုကြအတွက်ကြတော့ဒီနေရာသဗ္ဗယဖြစ်ပါရဲ့သို့တော့ဒီတဲ့ဘုသဗ္ဗယဖြစ်တဲ့နေရာကမော်ဘီပေါ့ ဒီသဘောပေါ့အဲ့တော့သဗ္ဗယဖြစ်တဲ့နေရာဆိုတာမလိုဘူးလားဒါပေမဲ့အခုမော်ဘီမှာအထုတ်နေတဲ့ထိုင်ဝမ်ယောဂီနှစ်ယောက်တယောက်ကပြင်ဥလင်လိုက်လာပြီးပြင်ဥလင်မှာနေခဲ့ပြရစေဆိုပြီးအတက်ပြောတယ်ဟဲ့ပြင်ဥလင်မနေခဲ့ပါနဲ့သူကဟိုလာမယ့်နိုဝင်ဘာ14ရက်သူတို့စီကလူကြီးလုံမှာအဲ့ဒီလုံမဲ့ဟာအတွက်သူကကိုယ်စလဲဖြစ် တိုင်ပင်ဆွေးနွေးအောင်လိုက်လာတာအဲ့ဒါနင်းပြဥလင်လိုက်နိုင်ရင်တို့ကဘယ်သူတိုင်ပင်ဆွေးနွေးရမှာတော့မဖြစ်ဘူးအဲလိုက်ခဲ့ပါမော်ပြီးကောင်းပါတယ်လို့တိရိပ်ဝေရိတွေကလည်းကောင်းတိတ်လဲတိတ်စိတ်နေရာကြီးကလည်းကျယ်မော်ပြီးတဲ့ဒီကပိုးကောင်းတယ်တဲ့မော်ပြီးတဲ့ပြုံးလင်ကပိုးကောင်းတယ်တဲ့အဲနေပြရတယ်တဲ့ဟိုဟိုတယောက်ကတော့နေကိုနေခဲ့တယ်မလေးရှားယောဂီသီလရှင်လေးရတော့ အဲ့ဒါမဒီလာအဲ့မလဲကြဒီလာအာထုတ်တာဆရာကိုကြည်ညိုလုံးလို့ခင်လုံးလို့လာအာထုတ်တာအဲ့ဒါအခုဆရာပြစ်ပြီးတော့အဲ့ဒါနေရာခင်းသွားပြီပြင်ဥလင်မှာအဲ့သူနေခဲ့ပြီအဲ့ဒီမှာအာထုတ်တယ်ဆိုလိုတာကပုဂ္ဂိုလ်လိုက်ပြီးတော့လဲပိုးပြီးတပ်ပရာဖြစ်တဲ့နေရာဆိုတာရှိသေးတာပေါ့ဟုတ်ကဲ့လားအဲ့လိုရှိသေးတာပေါ့အဲ့တော့ နေရာအမျိုးမျိုးရှိတာမကောင်းဘူးလားကောင်းတာပေါ့ဟုတ်ကဲ့လားနေရာအမျိုးမျိုးရှိတော့မိမိနဲ့သင်ရတော်ရတပ်ပရဖြစ်ရဖြစ်ရနေရာအာထုတ်တယ်ဆိုလို့ရှိရင်ပို့ပြီးတော့နေလွတ်ထိုင်လို့ချမ်းသာချမ်းသာတယ်တရားလည်းတိုးတက်တယ်နေရာတွေမြောင်မြောက်များများလှူထားရင်မကောင်းဘူးလားအဲလှူကြပါဦး ဟမ်အဲ့ဒါကြောင့်အခုတမူးကဒကမကြီးဒေါ်တင်ပြည်သမီးမခင်လာကြီးမခင်သေးကြီးတို့ကအဲ့လိုမိမိနဲ့တင့်လျော်တဲ့နေရာရွေးပြီးအထုတ်နိုင်အောင်ဆိုပြီးတော့သူတို့ရဲ့ခုနှစ်ဧကရှိတဲ့မြေခွက်ကိုတမူးမျိုးအဝင်နာမှာအဲ့ဒါဘုန်းကြီးကိုလှူတာချမ်းမြေရိတ်တာလုပ်ဖို့ရောင်းစားဖို့မဟုတ်ဘူး ဟုတ်ကဲ့လားဇံမိဟိတာလုပ်ဖို့ဒီတော့အဲ့ဒီနေရာလှူတာဟာတရားလှူတာမဟုတ်ဘူးလားအဲတရားလှူတာပဲအဲ့ဒီနေရာမှာနေပြီးအထုတ်တရားသိတရားတွေ့သူတို့လျှောက်ထားတာမနစ်ကလေးကလျှောက်ထားတာပါမနစ်ကကထိန်မလားမသိပါဘူးဟိုပြင်ဦးလွယ်မှာအဲ့ဒါလာပြီးလျှောက်တာပြင်ဦးလွယ်ဘုန်းကြီးကထိန်လားဟုတ်လားအော်တကြံလား ဟေးလာလျှောက်တာလျှောက်တော့ဘုန်းကြီးကအေးနေဦးဟေးစဉ်းစားတာပေါ့လို့ဆိုပြီးပြောထားတာအခုတော့သူတို့ကလည်းသိစိတ်အားထက်တာနေတော့ကဲအေးလက်ခံမေးကဲလှူရပြီတော့ဆိုမနေ့ကစာရုပ်စာတမ်းနဲ့လှူပြီးတော့လက်မှတ်ထိုးလိုက်တဲ့ဒီနေ့အဲ့ဒီအလှူအောင်ပွဲအနေနဲ့အာယုံစံကတ္တာဟုတ်ကဲ့လားအာယုံစံကတ္တာ ဒါရင်မကသေးဘူးရှိသေးတယ်ဟောဒီပလဲမျိုးစေ့အရှိဗျာနာမှာရွှေနဂါဆိုတာရှိတယ်အဲအဲ့ဒီနာမှာဆယ်ဧကလာလှူနေတယ်လိုက်ကြည့်ပါဆိုလို့သွားကြည့်ပြီးပြီကြည်တာရက်နှစ်တပတ်ကျော်10ရက်လောက်ရှိပြီ ਨੇ တူးတယ်အဲ့ဒါလည်းပဲစဉ်းစားပါအောင်မယ်လို့ပြောထားတယ်အဲ့ဒါမြန်မြန်စဉ်းစားပါဖေရတဲ့ စဉ်းစားတာမြန်မြန်စဉ်းစားဖို့ကခက်တာပဲဒါနဲ့ဥစဉ်နေတဲ့အကျိုးအကြောင်းသတ်ပြီလို့ပြောတော့ဥစဉ်တွေကဆရာတော်ဘုရားလက်ခံလိုက်ပါဆရာတော်မလို့ပါဘူးတပည့်တော်လို့လုပ်ပါမယ်မော်ဘီကဥစဉ်နေရဒီကဥစဉ်နေရတော့ဆယ်ဧကဆိုတော့အကျယ်ကြီးဆိုတော့အလုတ်ကကောင်းကောင်းလုံလောက်တာဟုတ်ဟိုထဲမှာလယ်မြေဧကလယ်မြေတွေပါလယ်ကွင်းကြီး ခင်ထေးကြီးတို့ဟာတော့ဥယင်လို့ခေါ်ရမှာပါသူတို့တစ်ပင်မှာတရက်ပင်တောင်စိန်တစ်လုံးမှရွေးဆိုင်ထားတာလေ။တာမယာပင်ကအပင်80လောက်ရှိတယ်ဆိုဟလားအဲနဲတာမဟုတ်ဘူးအဲသူတို့သူတို့ကတော့ဥယင်ပဲ။အဲတစ်ပင်သဘောကျတဲ့ဘုံကြီးနဲ့တစ်ပင်များတဲ့နေရာတော့ကြိုက်တယ်ပေါ့။အခုနေရာကတော့အဲလဲကွဲမှာပဲ။ဒါပေမဲ့သူကတော်တာအကွက်ရဲ့ရှေ့က ကွန်ကရစ်လမ်းမကြီးဖောက်ထားတယ်ပြီးတော့အကွက်ဘေးပတ်ပတ်လည်းမှာရေမြောင်းနေတူထားတော့အကွက်ထဲရေမိုးတော်ပေါ်လေအဲအဲ့ဒါကတော့အစင်သင့်ပဲအဲ့ဒါဥစဉ်တွေကကိုယ်နဲ့အစင်ပြေသလိုကြည့်ယောဂီတွေအားထုတ်ရပေါ်ဆရာတော့အဲ့ဒါလက်ခံပါလို့ပြောတယ်ဟုတ်လားမဟုတ်လားဟုတ်တော့ဟုတ်သားပဲเนาะအဲလေတော့ကောင်းကောင်းရတယ်အဲ့ဒီနေရာ တနေ့ကသွားတော့ကအဲဒီကာလမ်းပေါ်မှာပဲကြီးကနေမှလေးတဟူးဟူးနဲ့အဲ့တော့လေကြိုက်တဲ့ယောဂီဆိုအဲ့ဒီသွားပေါ့ဟုတ်လားဒါဘုန်းကြီးတော့စကားမပြန်သေးပါဘူးအဲစဉ်းစားပါအောင်မယ်လို့တကယ်လဲနည်းနည်းစဉ်းစားနေတာဒါပြီးတဲ့လက်ခံမှုဘက်ကအလေးတွေကအများကြီးတင့်ပေးထားတယ်အဲဒါကြောင့်လက်ခံရမယ့်သဘောရှိပါလိမ့်မယ်တူပါရဲ့ နည်းနည်းတော့ဂိူးဆိုင်ရတာပေါ့လေဂိူးဆိုင်တဲ့ခင်တေးကြီးတို့လည်းဘုန်းကြီးပြောထားပါတယ်တို့ကအဲ့ဒါလက်ခံမယ်လို့တို့ကအဝေးကြီးလို့အဲ့ဒီကိစ္စတို့ကဘာမှလုပ်မလိုက်မလုပ်နိုင်ဘူးလို့အဲနင်တို့ဘာသာနင်တို့လုပ်ကြမှာလို့မမဖေရတပည့်တော်တို့လုပ်မှာပါဖေရလေအဲတို့ကလည်းလုပ်နိုင်အားရှိတယ်အခုအဲ့ဒီဆယ်ဧကဒကမကြီးရလဲဆရာတော်ဖေရမလုပ်ရပါဘူးဆရာတော်ညွှန်တာညွှန်ကြပါတပည့်တော်တို့အကုန်လုပ်မယ်တဲ့အာတပည့်တော်တို့လုပ်အားရှိပါတယ်တဲ့ အရင်ကလည်းလှုပ်ဘူးပါတယ်တဲ့အဲ့လိုပြောတယ်ဒီတော့အဲ့ဒါကြောင့်လက်ခံလိုက်မှလားလို့စိတ်ထဲမှာအဲ့လိုတော့ယိုင်တော့ရိမ့်တော့ရိမ့်သွားတယ်အဲ့ဒီရိမ့်တာကောင်းလားမကောင်းလားကိုင်းတို့ကလိုက်လှုပ်ပေးမှလားကိုင်းတို့လိုက်လှုပ်ပေးမှလိုက်လှုပ်ပေးနိုင်မပေးနိုင်တော့မသိပါဘူးဗျာလိုက်တော့စားပေးပါမယ်ပေါ့ဟုတ်လား အာရာမရောပါဝနရောပါယေဇနာသေတုကာရကပပင်စဥရပါနေစယောဒရတိဥပတယတေတံဒီဝါစာရတောစသရာပုံညာဘောတတိအာရာမရောပါပန်းဥယင်စိုက်ပြိုး၍လှူခြင်း၎င်းဝနရောပါတတိဥယင်စိုက်ပြိုး၍လှူခြင်း၎င်းယေဇနာသေတုကာရကတရားခင်းလှူခြင်း၎င်း ပပင်စရေဥစဉ်လှူခြင်း၎င်းဥဒပါနေစရေတွင်းရေခံလှူခြင်း၎င်းရောအကျင်သည်သည်ဥပတ္တယံတရာတိကြောင်းအဆောက်အဆောက်၍လှူ၏ဒေတံထိုအလှူတွေကိုလှူသော ပုဂ္ဂိုလ်တို့အားပုဂ္ဂိုလ်တို့ဤပုံညာကုသိုလ်ကောင်းမှုသည်တရားအခါခါသိမ့်ပုဝတ္တိတိုးပွား၏တဲ့အဲ့ဒီလူတဲ့ပုဂ္ဂိုလ်တွေကကုသိုလ်ဟာအမြဲတမ်းတိုးပွားနေတာပဲတဲ့ ဘာကြောင့်လဲဆိုတော့တွေ့နေရတာကိုကျောင်းဆောက်လူလည်းတွေ့နေရတာရေတွင်းဆောက်ရေတွင်းတူလူလည်းတွေ့နေရတာရေကံတူလူလည်းတွေ့နေရတာတသိဥယျပန်းဥယျလူလည်းတွေ့နေရတာကျောင်းမြေလူလည်းဆိုတော့လည်းတွေ့နေရတာတွေ့တိုင်းတွေ့တိုင်းစိတ်ထဲမှာကုသိုလ်ကတိုးမနေဘူးလားတိုးတယ်ဒါကတွေ့တိုင်းတွေ့တိုင်းနဲ့တိုးတော့မဟုတ်ဘူးကိုယ်အိမ်နေလို့စဉ်းစားမိဆင်ခြင်မိပြန်လဲတိုးတာပဲ ဒါကြောင့်မလို့အဲ့ဒီပုံကိုယ်တွေမှာတဲ့ကုသိုလ်ကောင်းမှုဟာအမြဲတိုးနေတာပဲတဲ့ဒေသံဓိဝါစာရတောစဒေသံထိုပုဂ္ဂိုလ်တို့အာဓိဝါစာရတောစနေရောညစ်ပါသရာအခါခသိမ့်ပုံညာကုသိုလ်ကောင်းမှုသည်ပိုတတိတိုးပွား၏ gain ဆိုသတိဥယင်ပန်ဥယင် ထို့ပြင်ခင်းတတာသစ်သီးဥယင်ပန်းဥယင်ထို့ပြင်ခင်းတတာ So. ရေအိုးစဉ်လူရေတွင်လူကြောင်းလူကြသူများရေအိုးစဉ်လူရေတွင်လူကြောင်းလူကြသူများ အမြဲထာဝရကြည်နူးရပွားကြကုသိုလ်များအမြဲထာဝရကြည်နူးရပွားကြကုသိုလ်များ ဖြစ်သည်ဥယင် အဲ့ဒီဒေသနာတော်အတိုင်းယူယူဆာဆာတတိပဋ္ဌာန်ဝိပဿနာတရားကို ပွားများအားထုတ်ဖို့ရာအတွက်ရိတ်တာမြေရိတ်တာအကြောင်းရိတ်တာအာဝါဒလှူရတဲ့ဒါနကုသိုလ်ဒီရိတ်တာအတွင်းမှာတတိပဋ္ဌာန်အကျင့်မှမဂ္ဂင်၈တန်ကိုကျင့်ကြံပွားများကြိုးစားအားထုတ်ရတဲ့ပုပ္ပဘာကပฏิပကုသိုလ်ဝေယဝိဆဆောင်ရတဲ့ကုသိုလ်